ရှမတဲခရစ်ခန်းကြီး3အငယ်1မှ6ထိုကာလအခါဗတ္တိဇံဆရာယောဟန်သည်ပေါ်ထွန်းလျင် ကောင်းကင်နိုင်ငံတော်သည်တည်လူနီးပြီထိုကြောင့်နောင်တရကြလော့ဟု ယူဒတော်၌ဟောလေ၏ပရောဖက်ဟေရှာယဟောဘူးဒီကတော၌ဟစ်ကြော်သောသူ၏အတံမှာဒါဝရဖျားကြွတော်မူရာ လမ်းကိုပြင်ကြလော့လမ်းခီးတော်ကိုဖြောင့်စေကြလော့ဟုသော အချက်၌ထိုယောဟန်ကိုဆိုလိုသည် ယောဟန်သည်ကလအုပ်အမွေးနှင့်ရက်သောအဝတ်ကိုဝတ်လျက်ခါ၌တပြေကပန်းကိုစီးလျက်ဂျိုင်းကောင်နှင့်တော၌ဖြစ်သောပြားရည်ကို စားလျက်နေ၏ထိုအခါယေရုရှလင်မြို့မှဆ၍ယူဒပြည်သူပြည်သားယော်ဒန်မြစ်နားမှ နေသောသူအပေါင်းတို့သည်ယောဟန်ထံသို့ထွက်သွား၍မိမိတို့အပြစ်များကိုဖော်ပြလျက်ယော်ဒန်မြစ်၌ဗတ္တိဇံကိုခံကြ၏အငယ်9မှ17 ဖာရိရှဲနှင့်ဇဒ္ဒုကဲအများတို့သည်ဗတ္တိဇံကိုခံအံ့သောငှါလာကြသည်ကိုယောဟန်သည်မြင်လျှင်၊အချင်းမြွေဆိုးအမျိုးတို့၊ရောက်လုသောဘေးဒဏ်မှ ပြေးသွားစိမ့်သောငှါအဘယ်သူသည်သင်တို့ကိုသတိပေးဘိသနည်း။နောင်တရခြင်းနှင့်ထိုက်တန်သောအကျင့်ကိုကျင့်ကြလော့။အာဗြဟံသည်ငါတို့အဘဖြစ်သည်ဟူ၍စိတ်ထဲ၌မအောက်မေ့ကြနှင့်။ဘုရားသခင်သည်ဤကျောက်ခဲတို့မှအာဗြဟံသားတို့ကို ထုတ်ဖော်ဖန်ဆင်းနိုင်တော်မူသည်ဟုငါအမှန်ဆို၏တစ်ပင် အမြင့်နားမှပစိန်ထားလျက်ရှိသည်ဖြစ်၍ကောင်းသောအတီးမတီးသောအပင် ရှိသမျှတို့ကို ခုတ်လဲ၍မိသေးသို့ချလိုက်ရ၏ငါသည်နောင်တအဖို့အလို့ငါတင်တို့ကိုရေနှင့်ဗတ္တိဇံပေး၏ငါနောက်ကြွလာသောသူသည်ငါထက်တက်ဆွမ်းနိုင်၏ထိုသူ၏ခြေနှင်းတော်ကိုမျှ ဆောင်ခြင်းငှာငါမထိုက်ထိုသူသည်တန်ရှင်းသောဝိညာဉ်တော်နှင့်၎င်းမိနှင့်၎င်းတင်တို့ကိုဗတ္တိဇံပေးမည်အငယ်၁၂မှ၁၉လက်တော်တွင်စကောပါလျက်မိမိကောက်နှင့်တလင်းကို ရှင်းလင်းစေသဖြင့်မိမိဂျုံစပားကို ကြည်၌စုသိမ့်သွင်းထား၍အဖင်းကိုကမငိမ့်နိုင်သောမိနှင့် ရှို့တော်မူလတံ့ဟုယောဟန် ဟောပြော၏။ထိုအခါယေရှုသည်ဗတ္တိဇံကိုခံအံ့သောငှါဂါလိလဲပြည်မှယော်ဒန်မြစ်နားယောဟန်ထံသို့ကြွတော်မူ၏။ယောဟန်ကလည်း၊အကျွန်ုပ်သည်ကိုယ်တော်ထံ၌ဗတ္တိဇံကိုခံရမည်အကြောင်း ရှိပါသည်ဖြစ်၍၊ကိုယ်တော်သည်အကျွန်ုပ်ထံသို့ကြွလာတော်မူသလောဟုယေရှုကိုဆီးတားလေ၏။ယေရှုကလည်း၊အလုံးစုံသောတရားတို့ကို အကုန်အစင်ကျင့်သင့်သည်ဖြစ်၍၊ယခုအခွင့်ပေးပါဟု ပြန်ပြောတော်မူ၏။ထိုအခါယောဟန်သည်ဝန်ခံလေ၏။ယေရှုသည်ဗတ္တိဇံကို ခံတော်မူပြီးလျှင်၊ရေမှပေါ်ထစဉ်တွင် ကောင်းကင်ဖွင့်လှစ်သဖြင့်၊ဘုရားသခင်၏ဝိညာဉ်တော်သည်ချိုးငှက်ကဲ့သို့ဆင်းသက်၍ကိုယ်တော်အပေါ်၌နားတော်မူသည်ကိုမြင်ရ၍၊ဤသူကားငါနှစ်သက်မြတ်နိုးရာ၊ငါ၏ချစ်သားပေတည်းဟု ကောင်းကင်က အသံတော်ဖြစ်လေ၏